အခန်းကြီး23အငယ်1မှ7ထာဝရဘုရားသည်ပဝန်းကျင်နေသောရန်သူအပေါင်းတို့လက်မှဣဒရေလအမျိုးကိုကယ်လွတ်၍ငြိမ်သက်ခြင်းအခွင့်ကိုကြာမြင့်စွာသောကာလပတ်လုံးပေးတော်မူပြီးမှယောရှုသည် အသက်ကြီး၍အိုမင်းသောအခါဣဒရေလအမျိုး အသက်ကြီးသူအကဲမှုတရားသူကြီးအရာရှိတော်သူများနှင့်တကား အမျိုးသားအပေါင်းတို့ကိုခေါ်ပြီးလျှင်၊ငါသည်အသက်ကြီးရင့်၍အိုမင်းပြီ။သင်တို့၏ဘုရားသခင်ထာဝရဘုရားသည်သင်တို့အတွက်ဤလူမျိုးအပေါင်းတို့၌ပြုတော်မူသမျှကိုသင်တို့သည်သိမြင်ကြပြီ။သင်တို့၏ဘုရားသခင်ထာဝရဘုရားသည်သင်တို့ဘက်၌စစ်တိုက်တော်မူပြီ။ယော်ဒန်မြစ်မှစ၍အနောက်ပင်လယ်ကြီးတိုင်အောင်ငါပယ်ရှင်းသမျှသောလူမျိုးတို့နှင့်တကွကြွင်းသေးသောဤလူမျိုးနေသောပြည်ကို သင်တို့အမျိုးများအမွေခံစရာဘို့စာရေးတံချ၍ငါဝေဖန်ပြီ။သင်တို့၏ဘုရားသခင်ထာဝရဘုရားဂတိတော်ရှိသည်အတိုင်း၊ဤလူမျိုးတို့ကိုနှင်ထုတ်၍သင်တို့မမြင်ရအောင်သုတ်သင်ပယ်ရှင်းတော်မူသဖြင့်၊သူတို့၏မြေကိုသင်တို့သည်အပိုင်ရကြလိမ့်မည်။သို့ဖြစ်၍သင်တို့သည်မောရှေ၏ပညတ္တိကျမ်းစာလမ်းမှလက်ျာဘက်လက်ဝဲဘက်သို့မလွှဲဘဲ ပါသမျှအတိုင်းကျင့်ဆောင်ခြင်းငှာ၎င်းတင်တို့တွင်ကျွင်းသေးသောဤလူမျိုးနှင့် မပေါင်းဖော် သူတို့ဖျားဤနာမကိုမွဲ့၍မချိန်ဆိုဝတ်မပြုဥမညွတ်ပဲယနေ့တိုင်အောင်ကျင့်တကဲ့သို့တင်တို့ဤဖျားသခင်သာရဖျား၌စီကံမိဝဲခြင်းငှာ၎င်းအလွန်ရဲရင်သောစိတ်ရှိကြလော အကြောင်းမူကားကြီးမား၍ခွန်အားနှင့် ပြည့်စုံသော လူမျိုးတို့ကိုသာရဖျားသည်တင်တို့ရှေ့မှ နှင်ထုတ်တော်မူသဖြင့်ယနေ့တိုင်အောင်တင်တို့ရှေ့၌အဘယ်သူမျှမရက်နိုင်တင်တို့တယောက်တော်လဲအခြားသောသူတထောင်ကိုပြေးစေလိမ့်မည်အကြောင်းမူကားတင်တို့၏ဖျားသခင်ဒါဝရဖျားသည်ဂရိတော်ရှိသည့်အတိုင်းတင်တို့ပြ၌စစ်တိုက်တော်မူ၏တို့ဖြစ်၍တင်တို့၏ဖျားသခင်ဒါဝရဖျားကိုချစ်ခြင်းငှာကိုယ်စိတ်နှလုံးကိုတတိပြုကြလောအငယ်၁၂မှ၁၆ သို့မဟုတ်တင်တို့သည်ရွေ့လျော့၍တင်တို့တွင်ကြံကျွင်းသေးသောဤလူမျိုးတို့၌မိဝဲလျက်ထိမ်းမြန်းပေးစား၍ပေါင်းဖော်ဆက်ဆံခြင်းရှိလျင်တင်တို့၏ဘုရားသခင်သာရဘုရားသည်နောက်တဖန်ဤလူမျိုးတို့ကိုတင်တို့ရှေ့မှနှင်ထုတ်တော်မမူတင်တို့၏ဘုရားသခင်သာရဘုရား ပေးတော်မူ၍ကောင်းမွန်သောဤပြည်၌တင်တို့သည်မပြောက်မပြက်မိတိုင်အောင် သူတို့သည်တင်တို့၌ကြော့ကွင်း ထောင်ချောက်တင်တို့နန်ဆောင်၌နှင်တံတင်တို့မျက်စိ၌စူးဖြစ်ကြလိမ့်မည်အကြောင်းကိုဧကံမှန်တိမှတ်ကြလောငါတော်ကမြေသားအပေါင်းတို့တွားရလန်းတို့ယနေ့တွားလူပြီးတင်တို့ဤဖျားသခင်သာရဖျားသည်တင်တို့အဖို့မိန်တော်မူသော ကောင်းကျိုးတစုံတပါးမျှမယုတ်မလျော့အကုံအစင်ပြည့်စုံကြောင်းကိုတင်တို့သည်စိတ်နှလုံးထဲမှ သိကြ၏တင်တို့၏ဖျားသခင်သာရဖျား ဂတိတော်ရှိသည့်တိုင် ကောင်းကျိုးအပေါင်းတို့သည်တင်တို့အပေါ်၌ရောက်တကဲ့သို့ထို့သူတင်တို့၏ဘုရားသခင်သာရဘုရားပေးတော်မူသောဤကောင်းမွန်သောပြည်မှတင်တို့ကိုတုတ်တင်ပယ်ရှင်းတော်မမူပြီးတိုင်အောင်သာရဘုရားသည်တင်တို့အပေါ်၌ဘေးဥပပေါင်းတို့ကို ရောက်စေတော်မူမည်တင်တို့သည်တင်တို့၏ဘုရားသခင်သာရဘုရားထားတော်မူသောဗြိဉ္ဉံတရားကို ပြစ်မှားလျက် အခြားတစ်ပါးသောဘုရားတို့ထံသို့သွား၍ဥညွတ်ဝတ်ပြုလျင် အာရဘုရားသည် အမျက်ထွက်၍အရင်ပေးတော်မူသောဤကောင်းမွန်သောပြည်၌တင်တို့သည်အလင်းမြန်ပျောက်ပြဲကြလိမ့်မည်ဟု ဟောပြော၏